ခန်းကြီး26အငယ်1မှ73တင်တို့သည်ကိုအဖို့ထုလုပ်သောယုတ်ထုစင်တုကိုမရှိစေရတင်တို့ပြည်၌ကိုးကွယ်စရာမှတ်တိုင်ကိုမဆိုင်ရထုသောကြောက်ကိုထောင်၍မထားရငါသည်တင်တို့၏ဖျားသခင်ထာဝရဖျားဖြစ်၏ငါဥပုံနေတို့ကိုစောင့်၍ငါတန်ရှင်းရာဌာနတော်ကိုယူသေးရမည်ငါသည်ထာဝရဖျားဖြစ်၏ င်တို့သည်ငါထုံးဖွဲ့ရာလမ်းသို့လိုက်၍ငါပညာတို့ကိုကျင့်ဆောင်လျင်အချိန်တန်မှငါသည်တင်တို့အဖို့မိုးရွာစေသဖြင့်မြေသည်မိမိဗန္တာကိုပေး၍ဥယင်အပင်တို့သည်အတီးတီးကြလိမ့်မည်စပန်းနင်းနယ်သောအမှုသည်စပြစ်တီးညစ်ရာကာလတိုင်အောင်၎င်းစပြစ်တီးညစ်သောအမှုသည်မျိုးစိကျဲရာကာလတိုင်အောင်၎င်းမိသဖြင့်တင်တို့သည်ဝါစွာစား၍ ကိုပြည်၌ဘေးလွတ်လျက်နေရကြလိမ့်မည်။တင်တို့ပြည်၌စစ်မှုကိုငါငြိမ့်စေ၍ချင်းချောက်သောသူမရှိဘဲတင်တို့သည်အိပ်ရကြလိမ့်မည်။သို့သောတာရဲတို့ကိုလည်းငါပယ်ရှားမည်။တပြည်လုံးသည်ဓာဘေးနှင့်ကင်းလွတ်လိမ့်မည်။တင်တို့သည်ရန်သူများကိုလိုက်၍ဓာလက်နှင့်ဖြင့်အောင်ကြလိမ့်မည်။တင်တို့တွင် လူ၅ယောက်သည် ရန်သူတရားကို လိုက်လိမ့်မည်။ လူတရာသည်ရန်သူတသောင်းကို ပြေးစေ၍ဓာလက်နှင့်ဖြင့်အောင်ကြလိမ့်မည်။တင်တို့ကိုငါဆုံးမသဖြင့်တိုးပွားများပြားစေ၍တင်တို့နှင့်ငါပြုသောပရိညင်ကိုငါမြဲမြံစေမည်။တူထားသောစပဟောင်းကိုစား၍မကုန်မီစပတိပေါ်သောကြောင့်အဟောင်းကို ထုတ်ရကြမည်ငါသည်ဆက်ဆုပ်ယွန်ရှာခြင်းမရှိဘဲတင်တို့တွင်တဲတော်ကိုတည်မည်တင်တို့တွင်လည်းလှဲ့လေ၍ င်တို့၏ဘုရားသခင်ဖြစ်မည်။တင်တို့သည်လည်းငါ၏လူဖြစ်ကြလိမ့်မည်။အဲဂုတုပြည်၌အစေကျွန်ခံရသောတင်တို့ကိုငါလွှတ်၍နှုတ်ဆောင်သောတင်တို့၏ဘုရားသခင်ထာဝရဘုရားဖြစ်၏။တင်တို့၏တပူးကျိုးကိုငါဖြတ်၍တင်တို့ကိုတက်မှတ်စေပြီ။အငယ်၁၄မှ၂၀တင်တို့သည်ငါစကားကိုနားမထောင်ဤပညာအလုံးစုံကိုမဆောင် ငါစီရင်ထုံးဖွဲ့ချက်များကိုယွန်ရှာ၍မထီမဲ့မြင်ပြုလျက်ငါပညာတရားကိုမကျင့်ငါပရိညင်တစ္ဆာကိုဖြစ်လျင်တင်တို့၌ငါပြုလက်တန်သောအမှုဟုမူကားတင်တို့၌မျက်စိပြက်လျက်စိတ်ပူပန်လျက်ရှိစေခြင်းဟာထိတ်လန့်သောသဘောဒူလာဖျားနာတို့ကိုတင်တို့အပေါ်မှာငါခန့်ထားမည်တင်တို့သည်မျိုးစေ့ကိုကျဲတော်လဲအကျိုးမရှိ ရန်သူတို့သည်အသီးအနှံကို စားကြလိမ့်မည်။သင်တို့ကိုငါမျက်နှာထား၍ရန်သူရှေ့မှာဆုံးစေမည်။သင်တို့သည်ရန်သူ၏အုပ်စိုးခြင်းကိုခံရ၍အဘယ်သူမျှမလိုက်သော်လည်းပြေးကြလိမ့်မည်။ထိုမျှလောက်ခံရသော်လည်းငါ့စကားကို နားမထောင်ဘဲနေသေးလျှင်၊သင်တို့အပြစ်ကြောင့်ခုနစ်ဆသောဒဏ်ကိုငါပေးဦးမည်။သင်တို့မာနအစွယ်ကိုငါချိုးမည် မိုးကောင်းကင်ကိုတန်ကဲ့သို့၎င်းမြေကြီးကိုကြေးဝါကဲ့သို့၎င်းငါဖြစ်စေသဖြင့်တင်တို့သည်အချီးနှီးစ조사အားထုတ်ကြလိမ့်မည်တင်တို့မြေသည်မိမိဗန္တာကိုမပေးဥယျင်ပင်တို့သည်အတီးမတီးကြအငယ်27မှ25တင်တို့သည်ငါစကားကိုနားမထောင်ငါကိုဆန့်ကျင်ဘက်ပြုလျင် သင်တို့အပြစ်အလျောက်ခုနစ်ဆသောဘေးကြီးကိုငါသက်ရောက်စေမည်။သင်တို့၏သားသမီးများကိုချီသွား၍သင်တို့၏တိရစ္ဆာန်များကိုဖျက်ဆီးလျက်၊သင်တို့ကိုနည်းစေခြင်းငှါသားရဲများကိုငါစေလွှတ်သဖြင့်၊သင်တို့သွားရာလမ်းမတို့သည် လူဆိတ်ညံရာဖြစ်ကြလိမ့်မည်။ထိုသို့ခံရသော်လည်းသင်တို့သည်သတိမရ၊ငါ့ကိုဆန့်ကျင်ဘက်ပြုသေးလျှင်၊ငါသည်လည်းသင်တို့ကိုဆန့်ကျင်ဘက်ပြု၍သင်တို့အပြစ်ကြောင့် ခုနစ်ဆသောဒဏ်ကိုပေးဦးမည်ငါပရိညင်ဘက်၌နေ၍တရားစီရင်ရသောဓာဘေးကိုတင်တို့အပေါ်မှာငါတက်ရောက်စေမည်တင်တို့သည်မြို့ထဲ၌စုဝေးသောအခါကာလနာဘေးကိုငါဆေလွတ်၍ရန်သူလက်သို့ရောက်စေမည်အငယ်26မှ32တင်တို့၏အစာဟာရအထောက်အပင့်ကိုငါပယ်ရှားသောအခါ မိန်းမတကျိပ်တို့သည်သင်တို့၏မုန့်ကိုမီးဖိုတဖို၌ဖုတ်ပြီးမှ၊ထိုမုန့်ကိုချိန်ပေးသဖြင့်သင်တို့သည်ဝစွာမစားရကြ။ထိုမျှလောက်ခံရသော်လည်း၊ငါ့စကားကိုနားမထောင်၊ငါ့ကိုဆန့်ကျင်ဘက်ပြုသေးလျှင်၊ငါသည်လည်းအမျက်ထွက်၍သင်တို့ကိုဆန့်ကျင်ဘက်ပြုသဖြင့်၊သင်တို့အပြစ်ကြောင့်ခုနစ်ဆသောဒဏ်ကိုပေးဦးမည်။သင်တို့သည် ကိုယ်သားသမီးတို့၏အသားကိုစားရကြလိမ့်မည် သင်တို့မြင့်သောအရပ်များကိုငါဖြိုဖျက်၍ရုပ်တုဆင်းတုများကိုခုတ်လှဲမည်။သင်တို့အသေကောင်များကိုရုပ်တုဆင်းတုအသေကောင်အပေါ်မှာပစ်ချ၍သင်တို့ကိုစက်ဆုပ်ရွံရှာမည်။သင်တို့မြို့များကိုငါဖျက်ဆီး၍သန့်ရှင်းရာဌာနတော်ကိုသုတ်သင်ပယ်ရှင်းသဖြင့်၊သင်တို့နံ့သာပေါင်းအမွှေးအကြိုင်ကိုငါမနမ်း။တပြည်လုံးကိုငါသုတ်သင်ပယ်ရှင်းသောအမှုကိုထိုပြည်၌နေသောသင်တို့၏ ရန်သူတို့သည်မြင်၍မိန်းမောတွေဝေကြလိမ့်မည်။33သာသနာပလူတို့တွင်သင်တို့ကို အရပ်ရပ်ငါကွဲပြားစေ၍ထားမိုးလျက်လိုက်မည်။သင်တို့ပြည်သည်လည်းလူဆိတ်ညံလျက်၊မြို့သည်လည်းပျက်စီးလျက်ရှိလိမ့်မည်။ထိုသို့သင်တို့သည်ရန်သူပြည်၌နေ၍၊ကိုယ်ပြည်သည် လူဆိတ်ညံလျက်နေသော ကာလပတ်လုံးငြိမ်ဝပ်စွာနေ၍ မိမိဥပုပ်နေ့တို့၌မွေးလျော်ရလိမ့်မည်။လူစိတ်ညံလျက်နေရသောကာလပတ်လုံးငြိမ်ဝတ်လိမ့်မည်။တင်တို့ရှိနေသောအခါဥပုပ်နေ့တို့၌ပြည်သည်မငြိမ်မဝတ်ရ။ရန်သူပြည်မှကြံကျွင်းသောတင်တို့စိတ်နှလုံးထဲသို့ထိတ်လန့်သောသဘောကိုငါပေးသွင်းသည်ဖြင့်တည့်ရွဲ့လှုပ်တံကြောင်းတင်တို့သည်ကြောက်၍ဓာဘီမှပြေးတဲ့ကဲ့သို့ပြေးကြလိမ့်မည်အဘယ်သူမျှမလိုက်တော်လဲလဲကြလိမ့်မည် အဘယ်သူမျှမလိုက်ဖဲဓာဘေးမှပြေးသောသူကဲ့သို့တယောက်အပေါ်မှာတယောက်လဲကြလိမ့်မည်ရန်သူရှိမှရပ်နိုင်သောတကူမရှိရရန်သူပြည်သည်တင်တို့ကိုမျိုးစား၍သာသနာပလူတို့တွင် ဆုံးရှုံးကြလိမ့်မည်ကြံကျွင်းသောတင်တို့သည်ရန်သူပြည်၌ကိုအပြစ်ဘိုးဘတို့အပြစ်ကိုခံလျက်ဘိုးဘနှင့်တကွအာချော့ကြလိမ့်မည်အငယ်၄၀မှ၄၆ သို့ရာတွင် သူတို့သည်ငါ့ကိုပြစ်မှား၍ငါ့ကိုဆန့်ကျင်ဘက်ပြုသောကြောင့်၊ငါသည်သူတို့ကိုဆန့်ကျင်ဘက်ပြု၍ရန်သူပြည်သို့ပို့ဆောင်သောအကြောင်းများနှင့်တကွကိုယ်အပြစ်၊ဘိုးဘတို့အပြစ်များကိုဘော်ပြတောင်းပန်လျှင်၎င်း၊အရေဖျားလှီးခြင်းကိုမခံသောမိမိတို့နှလုံးကိုနှိမ့်ချ၍၊မိမိတို့အပြစ်ကြောင့်ခံရသောဒဏ်ကို ဝန်ခံလျှင်၎င်း၊ငါသည်ယာကုပ်နှင့်ပြုသောပဋိညာဉ် ၊ဣဇာက်နှင့်ပြုသောပဋိညာဉ်၊အာဗြဟံနှင့်ပြုသောပဋိညာဉ်ကို၎င်း၊ထိုပြည်ကို၎င်းငါအောက်မေ့မည်။ထိုပြည်သည်သူတို့လက်မှလွတ်၍သူတို့မရှိဘဲလူဆိတ်ညံလျက်နေစဉ်တွင်၊မိမိဥပုသ်နေ့တို့၌မွေ့လျော်လိမ့်မည်။သူတို့သည်ငါ့စီရင်ထုံးဖွဲ့ချက်များကိုရွံရှာ၍မထီမဲ့မြင်ပြုသောအပြစ်ကြောင့်ခံရသောဒဏ်ကိုဝန်ခံရကြလိမ့်မည်။သို့ရာတွင်ရန်သူပြည်၌နေကြသောအခါ သူတို့ကိုရှင်းရှင်းဖျက်ဆီး၍သူတို့နှင့်ငါပြုသောပဋိညာဉ်ကိုပယ်သည်တိုင်အောင်သူတို့ကိုငါမစွန့်ပစ်မရွံရှာ။ငါသည်သူတို့၏ဘုရားသခင်ထာဝရဘုရားဖြစ်၏။ငါသည်သူတို့၏ဘုရားသခင်ဖြစ်အံ့သောငှါ၊သာသနာပလူတို့မျက်မှောက်၌၊အဲဂုတ္တုပြည်မှငါနှုတ်ဆောင်သောသူတို့ဘိုးဘေးနှင့်ငါပြုသောပဋိညာဉ်ကိုသူတို့အတွက်ငါအောက်မေ့မည်။ငါသည်ထာဝရဘုရားဖြစ်သည်ဟုမိန့်တော်မူ၏။ဤရွေ့ကား ထာဝရဘုရားသည်တိနာတောင်ပေါ်မှာဣဒရေလအမျိုးသားတို့အဖို့မောရှေလက်တွင်ထားတော်မူသောစီရင်ထုံးဖွဲ့ချက်ပညတ်တရားဖြစ်သည်